ဟာရင်းနဲ့ဆက်ကြရတာမကုန်ဘူးကြီးကြီးကြီးကြီးပုံနဲ့လည်းမကုန်ဘူးနဲ့ပြင်းနေနော်စိတ်ကြောင့်တော့ကြေဝန်းလာတယ်တလောကလုံးစိတ်ကဆောင်းနေတာတလောကလုံးပြန့်နေနှံ့နေတာဆိုတော့လေဘယ်ကုန်မှာအရာဓမ္မညာနာတခုရမှာကုန်တော့မှာမဟုတ်လားကုန်ရင်အဲ့အဲ့အဲ့ဘလောက်ရအောင်အားထုတ်မှာတရားပွဲအဖွင့်ဆောင်ဖို့ကပါတော့ သာမဏေငါမှာဓမ္မကြီးငုံတွင်တင်ရေးစစ်ဆေးပါခလားဟိုတချို့သာအမှုရတဲ့ပုံကိုရှိလို့ဘုန်းကြီးကရှေ့ကတစ်ခေါက်တော့ချပေးလိုက်မယ်နော်တောင်ကြီးကြီးလင်း ပင်စစ်စေလောမြေကြီးကြည့်လေသေရဘူပါသောက်ထူနီးခြင်းကြောက်စေလင့်မှမလင့်မကြံသင်္ခန္ဓာဘူး အဘိဓါဝိသမလောဘအစရှိတဲ့အငြိအကျိုးတင်လာလို့ရှိရင်လည်းဒီငြိအကျိုးတွေမြတ်စွာဘုရားရဲ့တရားတော်ဒီကူတော့မှန်ပြန်မှာတင်ကြည့်ပြီးတော့အဲဒီစိတ်အငြိအကျိုးတွေပြောင်းစင်အောင်ကျော်ဆေးပြပါတဲ့ဒီလိုပဲမဟုတ်လားစိတ်အငြိအကျိုးဆိုတာဘယ်လိုဟာတွေလဲ မကောင်းတဲ့စိတ်တွေနော်မကောင်းတဲ့စိတ်ဆိုးစိတ်မိုက်စိတ်ရင်းစိတ်ညစ်တွေကစိတ်အငြိကြီးတွေလေမစိတ်အငြိကြီး16ပါးကတော့ဝိထတုံမှာထုတ်ပြန်ထားတဲ့16ပါးသတ္တဝါမှာအဖြစ်များပြီးလောကမှာအသိများတဲ့16ပါးမျိုးစွာပြထုတ်ပြထားတယ်ဒါပါလို့ ဟောတဲ့နေတိုင်းတော့ပြန်ပြီးတော့နေဒီမှာဒါမှအသေးသေးနာရတဲ့ပုဂ္ဂိုလ်များလည်းပဲစိတ်အမျိုးကြီး16ပါးနည်းနည်းနာဘူးကြဘူးဒါမှစာမင်းမှာ6စိတ်ဉာဏ်ရဲ့ကြောင့်ဥပ္ပတိလေပါ116ပါးအဘိဓါတဲ့ ပစ္စည်းကိုရလို့တော့မှုမိပစ္စည်းဖြစ်စေလို့မှုရှိရှိတန်ကိုခြင်းဥဒမလောဘမတရားလောဘအလိုလောဘကြီးခြင်းမတရားတတ်မဲ့ခြင်းနှစ်သက်ခြင်းဒီဟာဘာသာသူတော်ကိုပစ္စည်းကိုလိုခြင်းဖြစ်စည်းလိုခြင်းဒေါသစိတ်ဆိုးခြင်းဥပါမာဟယံမျိုးဖွဲ့ခြင်း မေခသူကျေးဇူးကိုချီးဖြဲ့ခြင်းပလာပါမိမိတဲ့ပါသူကိုပြောင်းဆိုင်ခြင်းအိဗာမနာလိုခြင်းမိတ္တိယမမျောတင့်တယ်ခြင်းမာဝလက်ပတ်ဖြာဝံခြင်းတာတူရကောက်ကြည့်စင်လေခြင်းလက်ပတ်ဖြာဝံလေဆိုတာမိမိမှာရှိတဲ့အပြစ်ကိုဖုံးလွှမ်းနေတဲ့စိတ်ကြတာလက်ပတ်ပြီးတော့ဖုံးလွှမ်းနေတဲ့စိတ် တာဒီကကောက်ကျစ်ဆင်းနေတယ်ဆိုတာမိမိမရှိတဲ့ဘုံကိုရှိဟန်ဆောင်ပြီးတော့ပြောတာဓမ္မမံခက်ဌာနပါရမ္ဘပညာတဲ့တလုံးကိုပြုလုပ်လို့တာပါရမ္ဘမဒမံဝိဒမာနာ နာမကြီးတာပဝင်မြင့်မှာကိုယ်ကိုယ်ကိုထင်တလုံးဖြစ်နေတာအတိနာမအလွန်အလွန်မာမကြီးတာသမာဓိကုသိုလ်တရားတွေကိုမေ့လျော်နေတာ6မျိုးအဲဒီ6မျိုးမှာတစ်ပါးတရားစိတ်ကိုမြင်နေကြတဲ့တရားကိုလည်းရှိပါတယ်အဲဒီတရားတွေလည်းဥပ္ပကိလေသာတွေပါပဲဒီမှာတော့အဖြစ်များတဲ့ တရားတွေကိုပဲ16ပါးမြတ်စွာဘုရားထုတ်ခေါ်ထားတယ်ဆိုသူပစ္စည်းကိုရလို့အဘိဓါအလိုကြီးကဝိတမလောဘအကျိုးဖြစ်လို့ခေါ်ဆိုပြပါ သိဆိုပါသောတာမှတ်လေပါ ရာမိမိပညာဖုံးထားမာယာဒိမရှိဉာဏ်ရှိဟံဆောင်ကသုဘောကအမှတ်ကြတာပြေယာသု ံဃဓမ္မမှန်စွာဥဒေကေဘူပြုလေပါရမ္ဘာသံဃာမာနယိကမတံပေါင်းလုံးပြီးအတိမာနသာ မေညမေညပမာတာ စိတ်အားမဲစေဝဋ္ထတုတ်မှထုတ်ပြသလေဤလေမှန်မြတ်ကြံရပါသည်ဒီလေစိတ်မင်းမြည်ကြည့်စေ ကပ်လာအောင်ရှယ်သိပြရမယ်ကာဝယ်ရမယ်ဝင်လာကပ်လာလို့ရှင်တော်ချက်ချင်းဒီမြင်မဲတွေကြောင်သွားအောင်ရှင်တော်မြတ်ဘုရားရဲ့တရားတော်မှာဖော်ပြထားတဲ့မိလန်းတွေနဲ့ရှယ်သိပြလို့ရှင်စိတ်အငြိကြီးတွေကြောင်ရှင်သွားတဲ့အခါမှာဖြူစင်တဲ့စိတ်အစဉ်နဲ့မိမိဘာမှမကြောင်လို့မလို့ချမ်းသာပြီ ဇာဝိတမလောဘပြောတဲ့ဒီပြာပါရကောရဥပနာဟပြောတဲ့ဒီမေခပလာဒပြောတဲ့ဒီဒီနေ့အိပ်ပါမစ္စရိယမေခဆိုတာဘာလဲဟမ်ဒီကျေးဇူးကိုရှင်းပြတာဟုတ်ပါလားကျေးဇူးကမ်းတာကျေးစွတ်တာမေခဆိုတာ ဒုက္ခဆိုတာကြီးစစ်တဲ့ပြည်လူကနာပလာဒဆိုတာပါလေမိမိရဲ့ဘာတွေကိုတက်ပြီးပြိုင်တာမတ္တမမတူတာကိုတက်ပြီးပြိုင်နေတဲ့ပိဋ္တာဆိုတာမနာလို့လားမေစရိယဆိုတာနှမျောတင်လို့လား ယနာလက္ခဏာအိတ်တာတဲ့သူတော်ဘာစည်းစိမ်ကိုညီပြီးတတ်တော်သဘောဟာအိတ်တာပဲတဲ့ညီပြီးတယ်ဆိုတာမနာလိုတာပြောတာယံပယံကကျမ်းကမှညီပြီးတယ်လို့ပုံတယ်မနာလိုတာကိုယ်တဲ့ပစ္စည်းပါရမနာလိုဘူးကိုယ်တဲ့ရုပ်ရည်ဒီကရာတာနေတာမနာလိုဘူးကိုယ်တဲ့ ပညာတတ်နေတာမနာလို့ကိုယ့်ရဲ့အချွေအီယံပေါ်နေတာလူပြည့်လူပြည့်များနေတာဒကာဒကမများနေတာမနာလို့အစာရည်ဒီပြင်ကိုယ့်ရဲ့ဒါရမနာလို့ဒါတွေဒါအိတ်တာပဲဒီအိတ်တာတရားဖြစ်ခြင်းရဲ့အကြောင်းကတော့တဲ့ တစ်ပါးမိမိတဲ့ပါနေတဲ့သူတစ်ပါးပဲသူတစ်ပါးရဲ့ဂုဏ်အစရှိတည်ပဲအဲဒါလို့မနာလိုခြင်းအပြင်မနာလိုတဲ့ပုဂ္ဂိုလ်မှာပါရသွားလေသူတစ်ပါးကိုယ်ရဲ့ပစ္စည်းပါနေတဲ့သူကတိုက်ကြီးနဲ့ပါကြီးနဲ့ကာကြီးနဲ့ပါကြီးနဲ့ အတကအယဝအစင်းမင်းနေရတယ်ကိုကတော့ဒီလိုအစင်းမင်းနေနေပါရုံသားပါရုံအဲဒီခါကျတော့သူ့ကိုကိုကမနာလိုတဲ့စိတ်ဖြစ်တယ်အဲဒီလိုမနာလိုတဲ့စိတ်ဖြစ်ခြင်းအပြင်ကိုယ်မှာပါရလေအဲ့လိုမနာလိုတဲ့စိတ်ဖြစ်တဲ့အတွက်သူပစ္စည်းတွေကိုယ်စီရောက်မလာဘူးလားမရောက်လာဘူးလား ဟုတ်ပါမလားမနာလိုတဲ့အခါကျတော့လူသေးတွေနဲ့ပေါင်းတာပေါ့ဓမြနဲ့ပေါင်းပြီးတော့ဓမြကိုတရင်ပေးပိုက်ဆံပေးပြီးကြိုက်တယောက်တည်းရဲ့ဆိုပြီးတော့ခိုင်းလိုက်တယ်အဲ့ဒါနဲ့ဓမြကလည်းပဲတိုက်လိုက်တယ်တိုက်လိုက်တော့အပင်ပစ္စည်းတွေပါသွားတယ်နှစ်သိန်းသေးလောက် ပါတော့တဲ့ခါတော့မင်းတဝက်ဒုတဝက်ပေးငါတဝက်ပေးဆိုပြီးသူကတသိန်းယူလိုက်တယ်မရဘူးလားဟမ်မနော်အဲ့လိုလိုမရဘူးလားဒီစီမံကိန်းကပြောတော့မလွယ်ဘူးလားလက်တွေကောင်ပေါ်တော့ဘယ်နဲ့နေမလဲလက်တွေကောင်ပေါ်တော့ဟိုကမရရင်သူကကတ်တဲ့ရောက်မှာမဟုတ်ဘူးလား မရပါဘူးတဲ့အဲဒါကြောင့်စိတ်ကိုမြင်နေကြတဲ့တရားတော်မှာဒီအိဋ္ဌတရားဟာဘာမှမရဘဲနဲ့အိဋ္ဌဖြစ်ပြီးရဲ့တဏ္ဍမနာလေးရဲ့ပုဂ္ဂိုလ်ရဲ့တဏ္ဍမှာဆင်းရဲတွေတိမ်အောင်နေတာတဲ့သူတော်ကိုယ်တဲ့ပါတာမမြင်ရတဲ့သဘောတွေဖြစ်နေတာမမြင်ရတဲ့သဘောဖြစ်တယ်ဆိုတော့ဆင်းရဲသလားချမ်းသာသလားဆင်းရဲတယ် အဲ့ဒါလိုမနာလိုတတ်တဲ့ပုဂ္ဂိုလ်များမှာတဲ့ဒီဘဝမှာလည်းပဲလူပြည့်လူပင်နေတယ်တဲ့အချွေရန်အတွင်းပင်နေတယ်လာမယ့်ဘဝတွေဘဝတွေမှာလည်းပဲအချွေရန်အတွင်းပင်မရှိဘူးဟုတ်တာပေါ့မနာလိုတတ်တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ဘယ်သူကများမေတ္တာထားနိုင်မှာမလဲမထားနိုင်ဘူး အဲ့ဒါသွားပြီးမေတ္တာထားလို့ခင်မင်ပေါင်းတဲ့နယ်ကိုလို့ပြင်ကိုကသူ့ရဲ့တာပြန်ကိုလည်းမနာလို့မမဟုတ်လားမနာလို့ဒီကိုလို့ပြင်တော့သူ့ဘာမှမရတယ်လည်းပဲတနည်းနည်းနဲ့တော့ကိုယ်ပြည့်စည်ရပြည့်စည်ကြောင်းတော့သူကြမ်းပါပဲမဟုတ်ဘူးလားအနည်းဆုံးကိုယ်နာမည်ပြအောင်မဟုတ်တာတွေတည်းမဝင်ပေဘူးလားတည်းမင်းနဲ့အဲ့တော့သူ့တော့မရတာမှန်းတယ် ရတာမှန်တော့လည်းပဲအခိုက်အတန့်အပြင်တော့ကိုယ့်ပေါ်မှာတခြားပုဂ္ဂိုလ်တွေကယုံထင်ကြောင်ထင်ထင်မခံရဘူးလားအဲဒီလိုတဲ့အဲ့ဒီပုဂ္ဂိုလ်ကဒီလိုတဲ့ဒီလိုတဲ့ဆိုတော့ကနည်းနည်းတော့တန်မြာရှိသွားပြီတကယ်အတိအကျမယုံတော့မှပဲဒါကြလို့ဆိုလို့ရှိရင်နည်းနည်းတော့နည်းနည်းလေးတော့ပြေးသွားပြီပြီးမှနောက်စဉ်စဉ်နည်းနည်းပြည့်တဲ့အခါကျမှ ဗရင်းမှန်တဲ့အတိုင်းမဟုတ်မှန်းသိလို့ဘလို့အယူအဆတစ်မျိုးအထင်မြင်တစ်မျိုးဖြစ်လာမှာအဲ့ဒီအထင်မြင်အယူအဆမမှန်ခင်စကြမှာတော့အထင်မှားအမြင်မှာမခံရဘူးလားခံရတယ်ဆိုလို့ချင်းအဲ့ဒီအခြေအနေလေးမှာတော့မကောင်းတော့သိမကောင်းဒါကြောင့်မလို့မနာလိုတတ်တဲ့ပုဂ္ဂိုလ်မြည်လိုတတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကို ဘယ်တော့မှလူတွေမပေါင်းနေမပေါင်းနေမသိနေဘူးဒါကြောင့်မလို့အဲ့ဒီပုဂ္ဂိုလ်မှာအပေါင်းအသင်နဲ့တဲ့အချွေအယံနဲ့တဲ့မြတ်စွာဘုရားလက်ထက်ကတောရိယပုံနာဆိုတာရှိတယ်တောရိယပုံနာပစ္စည်းပိတ်ချမ်းသာတယ် ပုံနာဆိုတော့ဗုဒ္ဓရှင်တော်မြတ်ဗျာရဲ့တတိမဟုတ်ဘူးပေါ့ယမနာအယူဆရှိတဲ့ပုဂ္ဂိုလ်ဟိန္ဒူပေါ့ယမနာတတိပေါ့ယမနာမဟာပါလခေါ်တယ်ပုံနာတတိပဲ ပစ္စည်းတွေကိုသူဘယ်တော့မှသူလည်းမလိုဘူးတန်လည်းမတန်ဘူးတချို့ယမနာတွေဆိုလို့ရှိရင်သူတို့ရဲ့သူတို့ကိုယ်ရတဲ့ယမနာကြီးတွေပုံနာကြီးတွေကိုဒေကံဒူဒံနဲ့ကျွေးမွေးတဲ့ဒီလိုလုပ်တဲ့ဒီယမနာကတော့မဟုတ်ဘူးမဘေးမကံမကျွေးမွေးလူဒံဘူးဒါနဲ့ပေရတော့ သေတဲ့အခါကျတော့ဒီဗြဟ္မဏဟာသူ့အိမ်မှာပဲသူ့ပစ္စည်းပေါ်သူတတ်မဲ့ပြီးသေတာဖြစ်တဲ့အတွက်သူ့အိမ်မှာပဲခွေးသွားခြင်းတတိတံဝေကရဖို့မကောင်းလား ကိုယ်ပစ္စည်းကိုတတ်မြတ်တာနဲ့ပဲကိုယ်အိမ်မှာပဲခွေးဖြစ်ပြီးတော့အဲ့ဒီကိုယ်အိမ်ကိုခွေးဘဝနဲ့စောင့်ရှောက်ပေးနေရတယ်။မြတ်ကြတော့အိမ်ဝါလူတွေကတော့ဇိမ်နဲ့အိတ်လို့တခေါ်ပေါ်နဲ့ခွေးကအိတ်နိုင်ရလား။အဲမအိတ်နိုင်ဘူး။ဘုနာပြေဟောင်းလိုက်ဒီနာပြေဟောင်းလိုက်နဲ့အဲ့ဒီပစ္စည်းကိုလည်းရတာမဟုတ်ဘူး။ ကိုယ်စားတဲ့အခါကျတော့ထမီလောက်ထမင်းညံထင်းထမင်းညံထမင်းညံလောက်ပဲဒီလောက်ပဲအဲ elevation ကိုဖြစ်တော့မဆိုးအောင်နော် elevation ကိုဖြစ်တယ်ကို elevation ကိုရတော့ဘာမှစားတယ်အဲအသားမှစားတာတယ်ဒီနေ့ကိုအသားတပိဒါကြိုးရတယ်အဲ့ဒီလိုဆိုရင်တော့လည်းမဆိုးပါဘူးဒီလိုမဟုတ်ဘဲနဲ့ဘာမှကိုယ်ကိုယ်လေးကြည့်ရင်တော့အဲ့ဒါထမင်းနဲ့ဟင်းဟင်းဟင်းညံထမင်းဟင်းထမင်းညံဒါပဲကြားရမှာပဲ အဲ့ဒါဘာကြောင့်လဲဆိုတော့မိမိပစ္စည်းပေါ်တတ်မှန်နေလို့တဲ့လောဘဘလောက်ကြောက်စရာကောင်းမှာလောဘကိုဘုန်းကြီးကစကားဖြတ်ပြောလိုက်အောင်လောဘဆိုတာလိုချင်တာတတ်မဲ့တာနှစ်သက်တာတကယ်တာညှိကပ်နေတာ ဟုတ်တယ်မဟုတ်လားညစ်တနေတာဘာလို့ခေါ်လဲလောဘတွေ့တာနေတာလောဘတတ်မဲ့နေတာလောဘနှစ်သက်နေတာလောဘသဘောကျနေတာလောဘလောဘကိုမြတ်စွာဘုရားအမှန်တရား၄ပါးထဲမှာဘာအမှန်တရားလို့မြတ်စွာဘုရားမိန့်ကြလဲ ဒုက္ခသစ္စာဆင်းရဲမှန်တရားဒုက္ခသမုအဲသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြင်းခြင်းမှန်တရားမေဃသစ္စာဆင်းရဲချုပ်ငြင်းရာတို့ရောက်ကြောင်းအကျဉ်းလားမှန်တရားအမှန်တရားလေးပါးမှလောဘကိုမြတ်စွာဘုရားကဘာအမှန်တရားဘာသစ္စာလို့မိန့်ကြခဲ့သမုဒိယသစ္စာဟုတ်ကဲ့လား သမုဒယသစ္စာဆိုတော့ဆင်းရဲငြိမ်းခြင်းရဲ့အကြောင်းတရားနော်ဟမ်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားမှန်လားဒေါဘကြောင့်ဆင်းရဲမငြိမ်းဘူးလားဟုတ်ကဲ့လားအခုကလို့လားတရားနာနေကြအောင်ဆင်းရဲငြိမ်းခြင်းလို့မဟုတ်လား ဆင်းရဲငြိမ်းခြင်းနဲ့လောဘကြောင့်လားတရားနာနေတာဟုတ်လားဆင်းရဲငြိမ်းခြင်းနဲ့လောဘကြောင့်လားတရားနာနေတာအဲ့တော့တရားအာထုတ်တာဘာကြောင့်အာထုတ်ကြလဲဆင်းရဲငြိမ်းခြင်းလို့ခြင်းဆိုတာလောဘပေါ့အဲ့တော့ဆင်းရဲငြိမ်းခြင်းနဲ့လောဘကြောင့်တရားအာထုတ်တယ်တရားအာထုတ်တော့ဆင်းရဲမငြိမ်းဘူးလားအဲ့တော့လောဘကြောင့်ဆင်းရဲမငြိမ်းနေဘူးလား ဒီတော့လောဘဟာဆင်းရဲငြိမ်းချမ်းရဲ့အကြောင်းမဟုတ်ဘူးလားကိုကိုကိုပြောင်းကြည့်ပါတရားမနာခြင်းနဲ့လာနာမလားလို့ရိုက်ခိုင်းတော့မလာဘူးမနာခြင်းနာခြင်းလို့လားလာတာတရားအာမထုတ်ခြင်းနဲ့လည်းလာအာမထုတ်ပါဘူးရိုက်ခိုင်းတယ်လာအာမထုတ်ပါဘူးတော့ကိုအာထုတ်ခြင်းလာအာထုတ်တာပဲအဲ့ဒီနာခြင်းနဲ့ဆိုတဲ့လောဘအာထုတ်ခြင်းနဲ့ဆိုတဲ့လောဘကြောင့်နာတယ်အာထုတ်တယ် ဒါကြောင့်မလို့ဆင်းရဲငြိမ်းသွားတယ်ပြီးတော့လောဘဟာဆင်းရဲငြိမ်းခြင်းရဲ့အကြောင်းအမှန်တရားလောဘဟာဆင်းရဲငြိမ်းခြင်းရဲ့အကြောင်းမှန်တရားအခုတိုင်းဆိုတော့ဒီတဘာဝမဟုတ်ပေဘူးလားမဟုတ်ပါဘူးဗျာတရားမနာခြင်းနဲ့လာနာမလားလို့နာခြင်းနဲ့လာနာတာမဟုတ်လား ဩသန္တလားအဲအဲတရားနာလိုတာဟာသန္တာတဲ့တရားအထုတ်လိုတာဟာသန္တာတဲ့အဓိပတိတရား၄ပါးရှိတယ်သန္တာဓိပတိ စိတ်ဓာဓိပတိဝိရိယဓိပတိဝိမန္တာဓိပတိအဓိပတိဆိုတာအကြည့်မှုတရားအကြည့်မှုတရားဆိုတာအင်အားကောင်းတဲ့တရားပေါ့ဟေ့သူကဘာမလုပ်နဲ့အဓိပတိကြီးလို့မပြောကြဘူးလားအဲ့ဒါဘာပြောတာလဲဆင်ကြီးလို့ပြောတာမဟုတ်လားနော်နိုင်ငံရေးဘက်ကလည်းနိုင်ငံရေးဆင်ကြီးပေါ့မဟုတ်လား ပညာရေးပဲဆိုလို့ပညာရေးဆင်ကြီးပေါ့အဓိပတိဆိုတာအကြီးကြီးလို့ပြောတာမဟုတ်လားအဲဒါအင်အားကောင်းတာကိုပြောတာအဓိပတိဒါကြောင့်သန္တာသန္တာဆိုတာလိုချင်တာပဲလိုလားတာပဲသန္တာအားကောင်းလို့ရှိရင်သန္တာဓိပတိခေါ်တယ် တရားနာလို့ပဲဆန္ဒအားကောင်းပြီဆိုလို့ရှိရင်ဒါဆန္ဒတိပတိပဲတရားနာလို့တဲ့ဆန္ဒအားမကောင်းမင်းနဲ့လာပြီးနာပါမလားနာဘူးတရားနာလို့တာဟာကုသိုလ်လားအကုသိုလ်လားကုသိုလ်ဆိုရင်လောဘဟုတ်ပါမလားမဟုတ်ဘူးပါလေဆန္ဒဟုတ်ကဲ့လားဆန္ဒ အဲခုနဘုန်းကြီးကတရားနာလို့တာကိုဘာလို့ပြောကြလဲလောဘတဲ့မှန်တာပြောကြလားမှားတာပြောကြလားဟမ်ဘယ်နဲ့ဘုန်းကြီးတို့ဆွဆွဲရတယ်တရားပဲအဲကြာလောဘစကားရှိတယ်မဟုတ်လားကြားဦးတယ်မဟုတ်လား ပါတယ်တော့ဟောကြာလည်းမကြောက်ကြဘူးအသားလိုလိုအယိုးတောင်းမယ်ဆိုတာမကြောက်ဘူးလားပါတယ်တော့အသားလိုလိုအယိုးတောင်းမယ်တဲ့အမှန်လိုလိုအမှားပြစ်ပေးတာမဟုတ်ဘူးလားအမှားပြစ်မေးတဲ့အခါကျတော့အမှန်ထွက်လာရမှာကိုမဟုတ်ဘူးလား ဒါကြောင့်မလို့ဘုန်းကြီးကတရားနာခြင်းနဲ့လောဘတရားအထုတ်ခြင်းနဲ့လောဘလို့ထပ်ခါတခါပြောတော့ဟောဒီတရားကပြောတယ်လောဘမဟုတ်ပါဘူးခင်ဗျာဆန္ဒပါတဲ့ဟောဆန္ဒပါဆိုတော့အမှန်ရမလားဘူးလားအဲ့ဒါပြောတာတော့အသားလူလို့အယိုးတောင်းလိုက်တယ်ဒါကြောင့်မို့တရားနာလိုတာဟာလောဘမဟုတ်ပါလေဆန္ဒ တရားအထုတ်လို့ပါလောဘမဟုတ်ပါလေခန္ဓာအဲ့ဒီခန္ဓာမှာသေးသေးပိန်ပိန်ခန္ဓာမဟုတ်ဘူးဟုတ်ရလားအခုနပြောသလိုပါခန္ဓာတော့ခန္ဓာဆင်ကြီးပေါ့မဟုတ်လားဆင်ကြီးလောက်ကြီးတဲ့ခန္ဓာအဓိပတိတတ်တဲ့ခန္ဓာတဲ့အင်အားကောင်းတဲ့ခန္ဓာရှိလို့တရားလာနာနိုင်တာပဲဘို့မဟုတ်ရင်နာနိုင်မှာမလားမနာနိုင်ဘူး အင်အားကောင်းတဲ့တရားအထုတ်လို့တဲ့ဆန္ဒကြောင့်ပဲတရားအထုတ်တာပဲပြီးတော့အင်အားကောင်းတဲ့တရားအထုတ်လို့တဲ့ဆန္ဒကြောင့်တရားအထုတ်တော့ကုသိုလ်ရသလားအကုသိုလ်ရသလားအဲ့တော့ဆန္ဒဟာကုသိုလ်ဖြစ်ခြင်းရဲ့အကြောင်းလားအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းလားဒီလိုဆိုရင်ကုသိုလ်ဖြစ်ရင်ဆင်းရဲသလားချမ်းသာသလားဒါဖြင့်အဲ့ဒီဆန္ဒဟာ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 တရားမဲတယ်လို့ဆိုလိုတယ်ကုသိုလ်တရားတွေကိုတုတ်ကာဓမ္မာဖြူစင်သောအဖို့အဆုရှိသောတရားများတဲ့တရားအဖြူတွေဟုတ်မလားဒီကတရားနာလိုတဲ့သန္တာတရားအထုတ်လိုတဲ့သန္တာလူတန်းလိုတဲ့သန္တာတိလဆောက်တည်လိုတဲ့သန္တာ အဲ့ဒီခန္ဓာဟာတဏ္ဍဓမ္မခေါ်တဲ့တရားအမဲရှိတဲ့မှာပါဝင်ရင်တော့သူအကုသို့ဖြစ်လိမ့်မယ်ဟုတ်ဘူးလားတုတ်ကဓမ္မခေါ်တဲ့တရားအဖြူထဲမှာပါဝင်တော့သူဘာဖြစ်မလဲကုသိုလ်တရားကြတာဖြင့်ယောဂီတို့စဉ်းစားကြည့်မဲတဲ့တရားနဲ့ဖြူတဲ့တရားဘယ်ဟာကကြည်လင်ပြီးဘယ်ဟာကနောက်ကြည့်မလဲ ဖြူတဲ့တရားကကြည်လင်ပြီးတော့မဲတဲ့တရားကနောက်ကြည့်တယ်သိရလားဒါဖြင့်မမဲတဲ့ရေနဲ့မဲတဲ့ရေဘယ်ရေကကြည်ပြီးဘယ်ရေကနောက်တယ်လဲမမဲတဲ့ရေကကြည်ပြီးတော့မဲတဲ့ရေကနောက်တယ်ဘုရား ခွန်ကြီးတို့တရားတော်များတွေမြတ်စွာဘုရားဟောထားတဲ့တဘာဝတရားတွေကိုတကယ်တဘာဝဆိုင်ဆိုင်စဉ်းစားတွေးခေါ်ပြီးတော့သိမြင်နိုင်အောင်ဘုန်းကြီးကဟောတာနော်ဟေ့ဘုရားဒီလိုဟောတယ်ဒီလိုမှတ်လို့ဒီလိုအတင်းမှတ်မခိုင်းဘူးမြတ်စွာဘုရားကိုယ်တိုင်ကလည်းတို့ရဒီလိုဟောတယ်ယုံလို့ဒီလိုဘယ်တော့မှမမိန်ကြဘူးတို့ရဒီလိုဟောတယ်အဲ့ဒါမင်းတို့ဉာဏ်နဲ့ချင်းယုံစဉ်းစား လက်ခံရင်လက်ခံလက်မခံရင်ဘူးဆိုမခံနဲ့မြတ်စွာဘုရားအဲ့လိုလို့သူပြောသမျှယုံလို့ဘယ်တော့မှမခိုင်းဘူးအဲကြောင့်ဘုန်းကြီးကလည်းပဲဘုန်းကြီးပြောသမျှယုံလို့မခိုင်းပါဘူးအခုနတရားနာလို့တာတရားအထုတ်လို့တာသီလဆောက်တည်လို့တာဒါနပြုလို့တာ